သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်တတော်လဆန်း14ရက်2021ခုနှစ်ဒီဇင်ဘာလ18ရက်နေ့အွန်လိုင်းမှာဟောကြားအပ်သောတရားဒုက္ခနှင့်တဏှာဒီနေ့နိုင်မှတ်သားကြမယ်တရားကောင်းစဉ်ကို ဒုက္ခနဲ့တဏှာလောကလွယ်မှားခြင်း မရှိတာကိုအရိယသစ္စာလို့တခြားသစ္စာတွေကလွယ်မှားမှုရှိသေးတော့လည်းပဲအရိယသစ္စာလို့ခေါ်တဲ့ရသဗျာ ဟောတဲ့သစ္စာ၄ပါးကတော့လုံးဝအလွယ်မှားမရှိဘူးဒုက္ခကိုဖြစ်စေတဲ့တရားဟာတဏှာဆိုတာ အဲ့တော့တဏှာတစ်ခုတည်းရဲ့လို့တော့ဒီလိုဆိုလိုတာမဟုတ်ဘူးအဓိကအကြောင်းတရားကိုဆိုလိုတယ်ပေါ့အဓိကအပြင်တဏှာတဏှာဒုက္ခသမှုရောတဏှာသည်ဒုက္ခကိုဖြစ်စေနိုင်သည်ဒုက္ခဆိုတဲ့စကလုံးကအချင်းချင်းလေးပြောထားတာပါဝကြီးညွန်းတာတော့ဆိုရင်ဘုန်းကြီးတို့တွေရထားတဲ့ဘဝတစ်ခုလုံးဟာဒုက္ခလို့ပြောတာ ခန္ဓာ၅ပါးသည်ဒုက္ခရှားထားတဲ့ခန္ဓာ၅ပါးသည်ဒုက္ခအဲခန္ဓာ၅ပါးထဲမှာအပါဝင် ဖြစ်တဲ့တဏှာကိုဖယ်ထားလိုက်ပြီးတကယ်ကတော့အကြောင်းတရားနဲ့အကျိုးတရားခွဲတဲ့အခါမှာဒါဖယ်တာပါပဲသူနဲ့သဗ္ဗေသင်္ခါရဒုက္ခအရာတဏှာလည်းပဲဒုက္ခလို့ပြောနိုင်တာပဲရှုတော့ငါလို့ပြောရင်အဲ့တော့ဘဝရထားတဲ့ဘဝလို့သတ်မှတ်ထားတဲ့ကိုရထားတဲ့ခန္ဓာရှုတရားနဲ့တရားသည်ဒုက္ခ မြတ်စွာဘုရားကကိုယ့်ကိုစစ်ဆေးကြည့်ဖို့လူတွေဟာပါရထားတော့ယသိနာနာလျာကာယဆိုတဲ့ရှုပ်တရားတွေရထားတယ်မနဆိုတဲ့နတ်တရားကိုရထားတယ်အဲ့ဒီလူတွေတဏရထားသမျှသရဝရီရထားသမျှဟာဘာကိုရတာတုံးလို့အချင်းချုပ်ပြောရင်ဒုက္ခကိုရတယ် ဘာကြောင့်ဒါတွေကိုဒုက္ခလို့သတ်မှတ်ရလဲလို့ဆိုရင်ဆက်ဆုပ်เสียကောင်းပြီးတော့ကိုထင်တဲ့အတိုင်းတစ်ခုမှမဖြစ်လို့ဒုက္ခလို့ခေါ်တာဒုဆိုတာရှင်မုန်းเสียကောင်းတယ်ဆက်ဆုပ်เสียကောင်းတယ်ခဆိုတာထင်တာတစ်ခုမှမဖြစ်ဘူးကိုထင်တဲ့ဟာတွေတလွဲတွေကြီးပဲအကုန်လုံး ဒုဆိုတာဆက်ဆုပ်เสียအယုံမုန်းရကောင်းတယ်ဆိုတာဘာဖြစ်လို့လို့ဆိုရင်လူလောကမှာတွေ့ကြုံခံစားနေရတဲ့ယောဂမှန်သမျှဟာဒီခန္ဓာမှာဖြစ်တာဖြစ်လို့ယောဂဟာဆင်းရဲဒုက္ခအလုံးတို့ရဲ့ပြဿနာအလုံးတို့ရဲ့တရားဖြစ်သည့်အတွက်ကြောင့်ဒုက္ခလို့ပြောတာ problem ပေါ့ဘဝရဲ့ problem တွေအလုံးဟာ ဒီခန္ဓာ၅ပါးပေါ်မှာဖြစ်တာဖြစ်တယ်ပေါ့အဲဒါကြောင့်မို့ပြဿနာပေါင်းစုံစုပုံကြရောက်တဲ့ဒီခန္ဓာကြီးဟာဆက်ဆုပ်เสียကောင်းတယ်ကျင့်တ်เสียမကောင်းဘူးဒါကြောင့်ဒုကိုအမြဲမဲ့ထင်မိမယ်လို့မမြဲဘူးချမ်းသာမဲ့ထင်ပြီးတော့လည်းမချမ်းသာဘူး ကိုပိုင်တယ်ကိုလုံးလို့ရတယ်လို့ထင်ပြီးတော့လည်းလုံးလို့မရဘူးကိုထင်တာတွေနဲ့တလွဲတွေကြီးပဲဖြစ်တယ်ဒါကြောင့်ခဒုခဒီစကလုံးနှလုံးကိုပေါင်းပြီးတော့သစ္စာလေးပါးမှဒုက္ခလို့ခေါ်ထားတာဒီထဲမှာလူတွေယူဆတဲ့ချမ်းသာဆိုတာလည်းဒီထဲမှာပဲပါတယ်ဒုက္ခတွေကမလွတ်ဘူးအဲ့တော့အချင်းချင်းပြောလိုက်မယ်ဆိုရင်ဒုက္ခနဲ့တဏှာဆိုတာ ဘဝရထားတာဒုက္ခကိုရထားတာအဲ့ဒီဘဝဆိုတာကိုဘာကြောင့်ရတယ်လဲဘယ်သူကဘဝကိုထုတ်လုပ်တာတော့ဆိုရင်တဏှာလို့ဆိုရက်လူချင်းနဲ့တွေ့တာမှုကနေထုတ်လုပ်တာလို့အချောင်းရှာလိုက်တဲ့အခါတဏှာကြောင့်ရနေတာလို့အဲ့တော့ ਨੇ အဲ့တော့ ਨੇ ပတ်သက်ပြီးတော့နေ့စဉ်ဘဝမှာ သရဝရရဲ့အခြေအနေနဲ့ပတ်သက်ပြီးမြတ်စွာဘုရားဟောထားတဲ့သုတ်တန်လေးတစ်ပုဒ်ကိုဒီနေ့နားယူကြည့်ရအောင်ဒုက္ခနဲ့တဏှာလို့ဆိုတဲ့နေရာမှာကဲလူတွေရဲ့ဘဝကိုကြည့်လိုက်ဘဝမှာလူတိုင်းလူတိုင်းဟာလူချင်းစရာအာယုန်နဲ့တွေ့ရင်လူချင်းတယ်ရရင် ဝမ်းသာတယ်ပီတိဖြစ်တယ်မရရင်ဒေါသဖြစ်တယ်စိတ်တော့ကဖြစ်တယ်ဒါပုံမှန်ပဲရလာလို့ရှိရင်ပူလို့ခြင်းလာတယ်မရဘူးဆိုရင်စိတ်ပြက်တယ်ဝမ်းနေတယ်ဒေါသဖြစ်တယ်သို့မဟုတ်ရပြီးမှဆုံးရှုံးသွားရင်လည်းဒေါသဖြစ်တယ်ဒါမလွဲမသွေဒီတိုင်းပဲဖြစ်နေအဲ့ဒါနဲ့ပတ်သက်ပြီးရသော်ပြဟောထားတာဖြစ်တယ်ပေါ့လူတိုင်းလူတိုင်းဟာ ဘဝရလာလို့ရှိရင်ဆုံးရှုံးမှုဆိုတာကြုံတွေ့ရတယ်အဲဆုံးရှုံးမှုတွေဟာကိုလိုချင်လို့တိမ့်ပိုက်ထားတဲ့အရာတွေဖြစ်တယ်နောက်ဆုံးမှဘာမှမဆုံးရှုံးပါဘူးဘဝမှာကိုပစ္စည်းတစ်ခါမှဆုံးရှုံးမခံရဘူးဆိုရင်နောက်ဆုံးကိုခန္ဓာကြီးကဆုံးရှုံးသွားတာပဲလေအသက်တည်တရားတယ်ဆိုတာဆုံးရှုံးသွားတာပဲအဲ့ဒီဆုံးရှုံးမှုမရှိတဲ့ဘဝဆိုတာမရှိဘူး နောက်ဆုံးတစ်ချိန်ကျတော့ဆုံးရှုံးသွားတာယာရုရရင်လည်းယာရုကိုစွန့်လိုက်ရတာပဲပစ္စည်းဥစ္စာရလည်းပစ္စည်းဥစ္စာကိုထားခဲ့ရတာပဲအခြေအနေကောင်းတွေကြုံနေတဲ့ကလည်းအခြေအနေကောင်းတွေထားခဲ့ရတာပဲကျမ်းမာနေတဲ့အနေထားလေးကိုလည်းပဲမကျမ်းမာတဲ့အခါစွန့်ခဲ့ရပြန်တာဘယ်ဟာပဲဖြစ်ဖြစ်ကိုဟာထာဝရပိုင်ဆိုင်နေတာအဲ့လိုတခုမှမရှိဘူးဘဝဆိုတာကို တမာအပြင်ကြည့်လိုက်ရင် တခြားပြဿနာတွေမရှိအောင်လူတိုင်းမှာရနေတဲ့ပြဿနာတွေကဘာတွေတုံးဆိုလို့ရှိရင်တဖြည်းဖြည်းအသက်အရွယ်ကြီးပြီးအိုမင်းလာတာပြဿနာယောဂရတာပြဿနာနောက်ဆုံးမှသေဆုံးရတာပြဿနာစရမရဏပြဿနာလို့ ရှုမြင်ရမှာဖြစ်တယ်သို့တော့တချို့ကဒါလူသဘာဝပဲလူဆိုတာအိုချိန်တန်းအိုမဲ့သေးချိန်တန်းတန်းသိမဲ့ဒါပြဿနာမဟုတ်ဘူးလို့တချို့တွေးကောင်းတွေးလိမ့်မယ်ပြဿနာမဟုတ်ဘူးဆိုရင်ပြဿနာပြဿနာလို့မမြင်တဲ့ပုဂ္ဂိုလ်ပြဿနာမဟုတ်ဘူးလို့ဆိုတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှအိုခြင်းသေးခြင်းကလွတ်တာဆိုတာကို तू ဖြည့်ရှင်းနိုင်မှာမဟုတ်တော့ဘာလို့ဆိုတော့ तू ကဒါကိုပြဿနာလို့မှမထင်တာဘူး ပြဿနာလို့မထင်ဘူးဆိုတော့လက်ခံထားတာပဲတကယ်တော့လေ तू အိုရာကိုကြိုက်သလားဆိုမကြိုက်ပါဘူးတေရာကိုကြိုက်သလားဆိုလည်းမကြိုက်ပါဘူးစိတ်ဖောက်ပြန်တဲ့လူအချို့မှတပါတေခြင်းတရားဆိုတော့ तू မှမကြိုက်ပါဘူးအားလုံးဟာအသက်ရှင်ခြင်းကြတာကြီးပါပဲရတာတဲ့ဘဝမှာအစဉ်ပြေအသက်ရှင်နေခြင်းကြတာပဲအဲ့တော့ကိုမဖြစ်ချင်တာ ကိုမကြိုက်တာတွေဖြစ်နေရတာဒါ problem ပဲပြဿနာတစ်ခုပဲအဲ့ဒီပြဿနာကြီးကမလွတ်ကင်းတဲ့ဘဝကိုရစေတတ်တာတဏှာပဲတို့အဲ့တော့ဒီသုတ်တန်လေးကိုမြတ်စွာဘုရားဟောတဲ့အခါမှာဒီသုတ်တန်ရဲ့အမည်ကိုကာမသုတ်တန်လို့ခေါ်တယ်။ဘုမာစကားမှာကာမလို့ပြောလိုက်လို့ရှင် တွင်ကျဲနေတဲ့စကလုံးတစ်ခုဖြစ်သည့်အတွက်ကြောင့်ကာမဆိုလို့ရှိရင်အစွန်းရောက်တဲ့အတွေးမျိုးသွားတွေးခြင်းတွေးလိမ့်မယ်ဒီနေရာမှာကာမဆိုတာလူချင်းစရာပစ္စည်းဝတ္ထုတွေကိုလည်းကာမလို့ခေါ်တယ်လူချင်းတဲ့တဏှာကိုလည်းကာမလို့ခေါ်တယ်အဲ့ဒီနှစ်ခုကိုတွဲဖက်ပြီးနားလည်ထားဖို့လူချင်းစရာဆိုတာဘာကိုပြောတာတော့ယက်စီက မြင်ရပြီးတော့မြင်ရတဲ့အဆင်းဟာကိုကြိုက်တဲ့ကိုနှစ်သက်တဲ့အဆင်းရှိတယ်မနှစ်သက်တဲ့အဆင်းရှိတယ်မျက်စိကမြင်ပြီးတော့လိုချင်စရာအဆင်းအာယုံနားကကြားတဲ့အတန်လဲကိုကြိုက်တဲ့အတန်ရှိတယ်မကြိုက်တဲ့အတန်ရှိတယ်ကြိုက်တဲ့အတန်ဒီလိုချင်စရာကာမပဲနှာခေါင်းကနမ်းရှူရတဲ့အနတ်လျှာကရတာခံရတဲ့အရတာ ခန္ဓာကိုယ်အထိတွေ့ရတယ်အထိတွေ့အဲ့ဒါတွေအလုံးကိုကာမလို့ခေါ်တယ်လူချင်းစရာပစ္စည်းဝတ္ထုများလူချင်းစရာအရာဝတ္ထုများကိုကာမအဲ့ဒီလူချင်းစရာဝတ္ထုတွေကိုလူချင်းနေတဲ့တဏှာကိုလည်းကာမလို့ခေါ်တယ်အဲ့ဒီနှမျိုးလေးကိုဒီစာပေအသုံးလေးကိုခွဲပြီးတော့မှတ်ဖို့လိုတယ်ပေါ့နော်လူချင်းစရာ လူချင်းစရာဆိုတာခြုံပြောလိုက်တော့6မျိုး5မျိုးတည်းပဲပြောတာမျက်စိကမြင်လို့လူချင်းစရာနာကကြားတဲ့အတန်နဲ့လူချင်းစရာအဲ့ဒါတွေကခြုံပြီးတော့ပြောထားတာလောကအနေထားနဲ့ပြောမယ်ဆိုလို့ရှိရင်မဆုံးနိုင်ဘူးဘာလူချင်းတာလုံးဆိုရင်လူချင်းတဲ့ပစ္စည်းကဆုံးမမဆုံးနိုင်တာစူပါမားကတ်သွားကြည့်လိုက်လူချင်းတာတွေအများကြီးတွေ့မှာနော်အိမ်မရှိတဲ့လူကလည်းအိမ်ရှိခြင်းနဲ့လူချင်းနဲ့ အိမ်ရှိပြီးတော့စိတ်ထဲမှာမကျေနပ်သေးရင်လည်းဒီတဲ့ကောင်းတဲ့အိမ်လိုချင်တယ်လိုချင်မှုဆိုတာအဲ့ဒါတွေကိုအလုံးကိုခြုံလိုက်တာလူချင်းစရာအာယုန်တွေလူတွေရှားနေတဲ့အာယုန်တွေလောကကြီးမှာစီးပွားရေးတွေလုပ်ပြီးရှားနေကြတယ်ဘာတွေရှားနေတာလို့ဆိုရင်ခြုံပြောရင်ဒီငါးမျိုးပဲရှားတာမျက်စိကမြင်ရတဲ့အဆင်းနားကကြားရတဲ့အသံနှာခေါင်းကနမ်းရှူရတဲ့အနံ့ လျာကလဲရတဲ့အရသာခန္ဓာကိုယ်အထိတရတဲ့အထိတွေဒီငါးမျိုးပဲရှာနေကြတာပစ္စည်းနဲ့ပြောလိုက်မယ်ဆိုရင်တော့မဆုံးနိုင်တော့အများကြီးဖြစ်တယ်ဒီထဲမှာရွှေငွေပဏာယရဏအသုံးဆောင်ပစ္စည်းမှန်တရားဒီထဲမှာဝင်သွားတယ်ဒါကြောင့်မို့ကာမဆိုတာလူတွေရှာဖွေပြီးလူချင်းနေတဲ့အရာကိုပစ္စည်းဝတ္ထုကိုဝတ္ထုကာမလို့ခေါ်ပြီးတော့ အဲ့ဒီလူချင်းစရာတွေကိုလူချင်းနေတာကြတော့ခိတိတာတဏှာလို့ခေါ်တာအဲ့ဒါကိုလည်းကာမလို့ခေါ်တယ်အဲ့တော့ဝဋ္ထုကာမခိတိတာကာမလို့နှမျိုးခွဲတယ်ပေါ့နော်ပမာလို့ရှင်းရှင်းပြောမှဆိုရင်လူချင်းစရာလည်းပဲကာမလူချင်းတာကလည်းကာမလူချင်းစရာကိုလူချင်းတာလူတွေမှာအဲ့ဒါလူချင်းတဲ့စိတ်ပေါ့အဲ့ဒါတဏှာပဲ အဲ့တော့အဲ့ဒီကာမလို့ခေါ်ရတဲ့လူချင်းစရာဝတ္ထုနဲ့လူချင်းနေတဲ့တဏှာဒီနှစ်ခုလုံးဟာဘာကို ထုတ်လုပ်နေတော့ဆိုဒုက္ခကိုထုတ်လုပ်တာအဲ့ဒီမှာအဓိကကတော့လူချင်းစရာဆိုတာလောကကြီးမှာသူကသူရှိနေမှာပဲတချို့အရေးကြတော့လိုအပ်ချက်အနေနဲ့ရှိရမှာပဲသို့တော့လူဖြေလျော့ရမှာလျှော့ရမှာဖယ်ရှားရမှာတော့လူချင်းတဲ့တဏှာကိုသာလည်းဖယ်ရှားမှာဖြစ်တယ် လူချင်းတာတွေကိုဖယ်ရှားမှာမဟုတ်ဘူးဝိထုကမ္မတွေကိုဖယ်ရှားမှာမဟုတ်ဘူးဝိထုကမ္မတွေကလူကိုအကျိုးပြုတာရှိတယ်ပေါ့မြတ်စွာဘုရားကိုယ်တိုင်ဝိထုကမ္မကိုလျှော့ချတာပဲရှိတယ်ဖယ်ရှားတာမရှိဘူးပယ်တာမရှိဘူးကိလေသာကမ္မကိုသာပယ်တာနော်ဝိထုကမ္မဆိုတာရည်ရွယ်ချက်မျိုးမျိုးရှိတယ်ဥပမာအိမ်ဟာလိုအပ်ချက်ဖြစ်တယ်အိမ်ရှိမှချမ်းသာသာနေလို့ရမယ် အန္တရာယ်ကင်းကင်းနေလို့ရတယ်ဒါမှမဟုတ်အဆောက်အုံအိမ်ဆိုတာလိုအပ်ချက်ပဲဒါနေစရာဝတ်စရာအဝတ်ထည်ဆိုတာလည်းလိုအပ်ချက်ပဲဒါမရှိလို့အသက်မရှင်နိုင်ဘူးစားစရာအစားအာဟာရဆိုတာလည်းလိုအပ်ချက်ပဲဒါမရှိရင်အသက်မရှင်နိုင်ဘူးမကြမ်းမမာရင်ဆေးဝါးဆိုတာလည်းလိုအပ်ချက်တွေပဲအဲ့ဒီလိုအပ်ချက်တွေဟာဝိထုကာမလိုအပ်ချက်လို့လိုချင်စရာဖြစ်နေတာတွေကဝိထုကာမလို့ခေါ် အဲ့ဒီဝဋ္ထုကမ္မတွေကိုဖယ်ရှားခိုင်းတာလားလို့ဆိုတော့မဟုတ်ဘူးသို့တော့အတိုင်းအတာတစ်ခုအရာလျှော့ချရတာရှိတယ်ယဟန်နေကြတော့လျှော့ချခိုင်းလိုက်တယ်ပေါ့နော်လျှော့ချခိုင်းထားတယ်ဝဋ္ထုကမ္မတွေကလည်းပဲတတ်နိုင်သမျှအပိုးဆုံးနေမရှိအောင်လျှော့ချလိုက်တယ်သို့တော့ဒီစရာအဆောက်အုံမရှိရဘူးလားဆိုရှိရဘူး ဝတ်เสียဝတ်သင်္ကန်းမရှိရဘူးလားဆိုရှိရစားရအစာအာဟာရမရှိရဘူးလားဆိုရှိရမကြမ်းမှလို့ရှင်ဆေးဝါးတတ်စာမရှိရဘူးလားဆိုရှိရဒါအသက်ရှိဖို့အတွက်လိုအပ်ချက်အဲ့ဒီတဲ့ပိုးလာတဲ့အရာတွေကြတော့ခုနကလိုအပ်ချက်တဲ့ပိုးလာတာကြတော့တဏှာကိုဘွားစိတ်တက်လို့ရှော့ချခိုင်းတယ် အဲ့တော့ဘာသာတရားအမျိုးမျိုးရှိတယ်ဘုရားမြတ်စွာဘုရားကတော့အိန္ဒိယမှာပွင့်လာဘုရားရဲ့အရင်သို့မဟုတ်ဘုရားနဲ့အတူတကွာပွင့်နေတယ်ဟောပြောဆိုဟောပြောနေတဲ့ဘာသာတရားတွေအများကြီးရှိတယ်တချို့ဘာသာတရားကဘာပစ္စည်းဝတ္ထုမှလက်မခံရဘူးဆိုတဲ့ဘာသာလည်းရှိတယ်အိန္ဒိယမှာနော်အဝတ်တော်မွေးရဘူးဘာမှမပိုင်ဆိုင်ရဘူးဆိုပြီးတော့အပရိက္ခဆို ချိန်ဝါရဆိုတာမြတ်စွာဘုရားနဲ့ပြိုင်နှုထုံအဲ့ဒီမှာပေါ်လာတာချိန်ဝါရကဘာမှအပိုင်ဆိုင်မရှိရဘူးမိမွေးတိုင်းဖာမွေးတိုင်းပဲဆိုပြီးတော့ချိန်ဘုန်းကြီးတွေအဝမဝတ်ဘူးလေစားစရာခွက်မရှိဘူးသူတို့မှာအပရိခလို့ခေါ်တယ်ဘာမှပိုင်နာမရှိတော့ဘူးသူတို့မှာအလုံးဟာကိုလုံးကြီးဖြစ်သွားတယ်အဲ့ဒါ တို့ရဲ့ကျင့်စဉ်တကူအဲ့တော့မြတ်စွာဘုရားကတော့အေးပိုင်ဆိုင်မှုဟာရှိတဲ့နောက်တော့ရှိရမယ်မရှိလို့ရှိရင်လူလူလောကထဲမှာအမြင်မတင့်ဘူးဒါကြောင့်မို့ပိုင်ဆိုင်မှုဟာအတိုင်းအတာတစ်ခုရရှိရမယ်လူဆိုတာနေစရာရှိရမယ်နော်အဲဝတ်စရာရှိရမယ်စားစရာရှိရမယ်ဒီလိုအပ်ချက်ကတော့ဒီတဏှာလောဘကိုဟိုတချို့ကိစ္စတွေကဖြစ်စေတတ်တာမဟုတ်ဘူးလိုအပ်ချက်အရာရှိနေတာ အဲ့ဒါတွေရှိသင့်ရှိတတ်တယ်မရှိသင့်တာကတော့အဲ့ဒီပစ္စည်းဝတ္ထုတွေပေါ်မှာတွေ့တာတဲ့တဏှာကိလေသာသာမရှိသင့်တာလို့ဘုရားဘာသာကြတော့မြတ်စွာဘုရားကြတော့အဲ့လိုရှင်းလင်းဟောကြားတယ်ရှင်းလင်းဟောကြားတယ်တချို့ဘာသာတွေကြချိုးချံတယ်ဆိုပြီးတော့အကုန်လုံးအဝတ်တော်မို့ဘူးလစ်စရနေလိုက်ကြတယ်ပိုင်ဆိုင်မှုတွေအလုံးဆုံးပြစ်တယ်မြတ်စွာဘုရားကြတော့အဲ့လိုမဟုတ်ဘူး အဲ့ဒါကွဲပြားခြားနားမှုလေးပဲဟုတ်ပြီလိုအပ်တည်တဲ့ပို့ပြီးတော့မရှိရလိုအပ်တည်တဲ့ပို့လာလို့ရှင်လူချင်းစိတ်တွေကိုတိုးပွားစေတတ်တယ်အဲ့ဒီလူချင်းနဲ့တဏှာသည်လူကိုဒုက္ခပေးတာပစ္စည်းဝတ္ထုတွေကဒုက္ခပေးတာမဟုတ်ဘူးစပါစို့အိမ်ကဒုက္ခပေးတာမဟုတ်ဘူးအဝတ်အစားကဒုက္ခပေးတာမဟုတ်ဘူးစားစရာအစားအစာတွေကဒုက္ခပေးတာမဟုတ်ဘူး ဒုက္ခပေးတာကိုယ့်ရင်ထဲမှာအဲ့ဓာတွေနဲ့ပတ်သက်ပြီးဖြစ်ပေါ်လာတဲ့တွေ့တာမှုလိုချင်မှုကဒုက္ခပေးတာလို့ဖယ်ရှားမှာတွေ့တာမှုနဲ့လိုချင်မှုကိုဖယ်ရှားအဲ့တော့ဒီကာမတုတ်တံမှာခါထား6ပုတ်နဲ့မြတ်စွာဘုရားကတဘာဝတရားကိုရှင်းရှင်းလေးဟောထားတာဖြစ်တယ်ဒီတုတ်တံကအလွန်ရှင်းကြတဲ့တုတ်တံလို့ပြောကြတယ် သုတ္တနိဗ္ဗာန်ပါဠိတော်မှာပါတာရှင်းကြတယ်ဆိုတာမြတ်စွာဘုရားလက်ထက်တုန်းကဒီသုတ္တန်တွေကစနစ်တကျဟိုစုစည်းပြီးသားဖြစ်တယ်အဝန်တီတိုင်းကကြွလာတဲ့ယဟန်တော်တစ်ပါးဟာမြတ်စွာဘုရားရဲ့ခွင့်ပြုချက်နဲ့ဖရာသရင်သုံးတဲ့ကဏ္ဍဂုရိကျောင်းထဲမှာညတူတူနေထိုင်ခွင့်ရတယ်သူ သူကပစ္စည်းမဒေတာကမဟုတ်ဘူးဝန္တိဆိုအိန္ဒိယတောင်ပိုင်းအနောက်တောင်ပိုင်းကလာတာခုခေတ်ပြောမယ်ဆိုရင်ဘုံပေဘက်ကလာတာပေါ့နော်အဲ့ဒီကိုတော့ရောက်လာတဲ့အခါမှာမြတ်စွာဘုရားကသူနဲ့အတူသူတကြောင်ထဲမှာနေရာပြင်ခိုင်းတဲ့ရှင်အနန္ဒာအဲ့ညအဲ့ဒီတကြောင်ထဲမှာဘုရားနဲ့အတူနေတယ်ပိဋကတ်ထဲမှာဘုရားနဲ့အတူနေခွင့်ရတာအဲ့ဒီပါပဲရှိတယ် နော်တချောင်းထဲမှာအတူနေခွင့်ရတယ်ကိုတော့အာဂနုအနေနဲ့ဖះသူနေတဲ့အကြောင်းမှာပဲသူ့နေရနေခိုင်းလိုက်တယ်အဲ့တော့ညမှာဆိုလို့ရှိရင်ကပ္ပထန်ထိုင်ပြီးတော့နှလုံးသွင်းနေကြတယ်ညအေးရမဝင်ခင်မြတ်စွာဘုရားက သူ့ကိုတိုက်တွန်းတယ်သူ့အကြောင်းတွေမေးမြန်းပြီးတဲ့အခါကျတော့ကဲတရားစပုတ်လောက်ဟောစမ်းပါ မြတ်စွာဘုရားတရားဟောခိုင်းတာအဲ့ဒီကိုရောတရားတော်ဟောပါလို့ဆိုအဲ့သုတ္တနိဗ္ဗာန်မှာသုတ်ပေါင်း16ခုဒီအထကဝက်ဆိုတာအထကအုပ်စုပေါ့တသုတ်တသုတ်မှာရေပုံရာအပြင်ရှစ်ရှစ်ခါထာရှစ်ခါထာနဲ့ဖွဲ့စည်းထားလို့အထကဆိုတာရှစ်ခုအပေါင်းရှစ်ခုအပေါင်းနဲ့ဖွဲ့စည်းထားတဲ့သုတ်တန်ပေါင်း16ခုရှိအထကဝက်ဆိုတဲ့အစုမှာ16 16တုပ်ရှိတယ်အဲ့ဒီ16တုပ်ခါရဘုံပေါင်း16တုပ်အဲ့ဒီ16တုပ်ကိုဒီကရောအတန်နေအတန်တာနဲ့ပြီးပြင်းပြင်းမြတ်စွာဘုရားကိုရွတ်ပြီးတော့ခေါ်တယ်ဟောတဲ့တရားကတော့ဘုရားတရားပါဘုရားဟောခဲ့တဲ့တရားကိုသူကလွတ်ရတာမြတ်စွာဘုရားတရားဟောပါဆိုတော့သူကအဲ့ဒီတုတ်တန်ကိုခေါ်တာအဲ့တော့ဒီတုတ်တန်ရဲ့ထူးခြားချက်က ဖះကိုယ်တိုင်ဟောခဲ့ပြီဖះကိုယ်တိုင်ပြန်နာတဲ့သုတ်တံလို့ပြောလို့ရတာပေါ့နော်အလုံး16သုတ်သုတ်ပေါင်း16သုတ်ဒါပထမဆုံးသုတ်အဲ့မှာပထမဆုံးသုတ်အဲ့တော့ဖះလက်ထက်ကလေးကဒီသုတ်တံကိုအရချက်ပြီးတော့ရွှတ်ဆူနေကြတယ်အရွှတ်ဆူနေကြတယ်ဒီသုတ်တံကဘာကြောင့်ဖြစ်ပေါ်လာလဲလို့ဆိုလို့ရှိရင် တာဝတိမြို့မှာပြမနာလေသမားကြီးတယောက်ရှိတယ်လေလုစားတဲ့ပုံနာပေါ့နော်ယူသားတယ်စေရွန်เจ้าနဲ့အဲပုပ္ဖယုံเจ้าနဲ့မလှမလှမ်းမကမ်းဖြစ်နေတယ်အစိရဝတိမြစ်မြစ်ကမ်းပေးမှာသူ့လေတော်ရှိတယ်အဲ့လေတော်မှာသူကစပားတွေစိုက်ပြုတ်ပြီးတော့စပားစိုက်တဲ့တောင်သူပေါ့ စိုက်ပျိုးပြီးတော့နေတယ်တကယ်ကြတော့မြတ်စွာဘုရားဆိုတာမနေ့တစ်ချိန်ညတစ်ချိန်လောကကြီးကိုကြည့်လို့ရှိတယ်တပ္ပယုဒဉာဏ်ကွန်ရက်ကိုဖြန့်ကျက်ပြီးတော့ကြည့်လိုက်တဲ့အခါမှာဉာဏ်ထဲမှာကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေဆိုပေါ်လာတယ်ဉာဏ်ထဲမှာပေါ်လာတယ်ပေါ်လာလို့ရှိရင်ဆက်ပြီးတော့သူနဲ့ပတ်သက်တာကိုစဉ်းစားပြီးမြတ်စွာဘုရား တရားဟောရမယ့်ပုဂ္ဂိုလ်သွားဟောတယ်ဘလောက်ပဲဝေဝေကြွသွားတယ်အဲ့ဒါဖရာရဲ့နေ့စဉ်အလုပ်ထဲမှာပါတယ်အဲ့ဒီမှာလည်းမြတ်စွာဘုရားကတရက်မှာသဗ္ဗယုတဉာဏ်ကွန်ရဲ့ဖြန့်ကျက်ပြီးတော့ကြည်လိုက်တဲ့အခါဒီပြမနာလေသမားကြီးအစိရဝတိမြေဘေးကလဲလုံးနေတဲ့လေသမားကြီးကိုသွားပြီးတော့တွေ့တော့တွေ့တော့ဆက်ပြီးစဉ်းစားလိုက်တော့ဘာဖြစ်မလဲလို့ဆိုရင် ဒီလေသမားကြီးကဒုက္ခတွေ့လိမ့်မယ်ဆိုတာကိုချွတ်တင်ပြီးတော့မြင်အဲ့တော့ဖရာညာနဲ့ချွတ်တင်မြင်တာကဘာကိုကြည့်ပြီးမြင်တာလဲဆိုအကြောင်းကတော့ရှိတယ်ပစ္စုပန်ဖြစ်ပေါ်နေတဲ့အကြောင်းတစ်ခုကိုကြည့်ကြည့်လိုက်လို့ရှိရင် तू ကဖြစ်ပေါ်လာမဲ့အကျိုးတရားတွေကချွတ်တင်ဖြစ်နေတယ်ခုခေတ်ဆိုအတော်အသင့်ကိုအနာဂတ်ကိုမှန်းဆလို့ရတယ်ဥပမာပဲသွေးဖောက်ပြီးဆင်းလို့ရှိရင်ဒီလူမှာအဲကင်ဆာရောဂါဖြစ်နိုင်ခြေရှိလားမရှိဘူးလားဆိုတာ ခုဖြည့်ထုတ်လို့ရနေတယ်နော်ကျွတင်ပြီးဖြည့်ထုတ်လို့ရတယ်ယောဂတော်ကျွတင် ဖြည့်ထုတ်လို့ရတယ်တရားပေရင်မဟုတ်ဘူးပေရင်မဟုတ်တာလေးကြည့်မောရိဝဒဌာနကသူတေသနာပညာရှင်တွေကပင်လယ်ထဲမှာဖြစ်ပေါ်နေတဲ့လေဖီအားနဲ့ရဝန်းတို့ဘာလို့ကြည့်ပြီးတော့ဘယ်နေ့မုန်တိုင်းတိုက်မဲ့ဆိုကျွတင်ပြောနေကြပြီလေခု ဘယ်နေ့မိုးရွာမယ်ဘယ်ဒေသကိုရွာနိုင်တယ်မုန်တိုင်းဆိုလည်းမဖြစ်ခင်အကျုပ်တင်ပြီးတော့ဘယ်တော့မှမုန်တိုင်းတိုက်လိမ့်မယ်ဘယ်နေရာတွေမှာထိခိုက်နေနိုင်တယ်ဆိုတော့ကြိုးပြောနေပြီခုဟာအဲ့တော့သူတို့တောင်ပစ္စုပန်ရှင်တွေကိုကြည့်ပြီးတော့ကြွတင်ပြောဆိုနိုင်တယ်ဆိုတာမြတ်စွာဘုရားကျတော့ဉာဏ်တော်နဲ့ကြွတင်ပြောလို့ရတယ်အကုန်လုံးဉာဏ်တော်ကြီးကအကုန်ကြည့်လို့ရတာဟုတ် ပုံနာကြီးတွေ့လိုက်တာနဲ့ပုံနာကြီးရဲ့အခြေအနေပြစ္ဆုတ်ပန်အခြေအနေတွေကိုကြည့်လိုက်တဲ့အခါဒီပုံနာကြီးကအခုစဝါဘိနေစိုက်ပြိုးနေတယ်ဒါပေမဲ့လို့ဒီစဝါတွေရင့်ပြီးမဲ့ကနေကြရင်အစိရဝတိမြေကရေချိလိုက်မယ်မိုးကြီးရွာလိုက်မယ်အဲ့ဒီအချိန်နဲ့သွားတိုက်မိုးကြီးရွာပြီးရေကြီးတဲ့အခါသူ့စဝါဘိနေကအကုန်မျောကုန်လိမ့်အဲ့မျောပြီဆိုရင် သူယူကြုံမရဖြစ်တော့မှာဒါတွေပါ အကြောင်းကျိုးဆက်ပြီးတော့ဘုရားကြွတင်သိထားတယ်ကြွတင်သိတော့ပုဂ္ဂိုလ်ခင်မတရားမင်းဆိုတဲ့ညမစကားရှိတယ်လေညမစကားရှိတယ်ပုဂ္ဂိုလ်ခင်မသူ့ရဲ့ဟောပြောချက်ကိုအလေးထားတယ်ဒါသဘာဝပဲအဲ့တော့မြတ်စွာဘုရားဒီပုံနာကြီးကိုဒီပြမနာလေသမားကြီးကိုတနေ့ဒုက္ခရောက်တော့မှာဆိုတာကိုရောက်တော့မယ်လို့တော့သွားမပြောဘူး သိထားတဲ့အခါကျတော့ဒီပုံနာကြီးကိုလမ်းမှာတွေ့တဲ့အခါသို့မဟုတ်သူ့လေတော်ဘက်ကိုကြွားသွားရင်မြတ်စွာဘုရားသူ့ကိုဖော်ဖော်ရွေနှုတ်ဆက်တယ်။ဘာလုပ်လဲ။သူ့လေတော်ကလေသွားရင် တွေ့တိုင်းနှုတ်ဆက်တော့မြတ်စွာဘုရားကသူကရင်းနှီးနေတာ။မြတ်စွာဘုရားနှုတ်ဆက်တော့ရှင်သာရိပုတ္တရာတို့ရှင်မောကလန်တို့ယဟန်တွေကလည်းပဲ ဖះနဲ့ဖះကနှုတ်ဆက်တဲ့ပုဂ္ဂိုလ်ဆိုတော့သူတို့ကလည်းနှုတ်ဆက်ကြတယ်နှုတ်ဆက်ကြတော့တန်ခါးတွေနဲ့လည်းယဉ်နှိသွားတယ်သူကတခါစကားဆိုပြီးပြောရင်ဒါယဉ်နှိသွားကြတာပေါ့နော်အဲသူရဲ့လေတော့ရောက်တိုင်းရောက်တိုင်းအဲ့လိုဖြတ်သွားတိုင်းဖြတ်သွားတိုင်းမြတ်စွာဘုရားနှုတ်ဆက်သွားတယ်တန်ခါးတွေကနှုတ်ဆက်သွားတယ်ဆိုသူစိတ်ထဲမှာဘလို့ဖြစ်လာတော့ဆိုရဟန်းကောရမ အမှန်တမ်းနာမည်ကြီးပြီးတော့လူဘွားတော်ကလည်းဘရင်သားတော်ဆိုသို့တော့ငါလိုလေသမားတယောက်ကိုအေးပေးပြီးဆက်ဆံတယ်ဆိုချိန်နဲ့တာပေါ့ဒါသိချိန်နဲ့တာဒါလူရဲ့စိတ်ကသူစိတ်ထဲမှာဘလို့ဖြစ်လာတော့ဆိုရင်ငါဒီလေစပါးတွေအောင်မြင်လို့ရှိရင်တော့ရှင်ဂေါတမကိုလှူမယ်လှူအောင်မယ်ဆိုစိတ်ရှိလာတယ်အဲ့လောက်ထိအောင်တွေးလာတယ်လူချင်းခင်လာတော့ အဲ့ဒီလိုနဲ့နောက်ဆုံးဒီဇွားကင်းကြီးကမဲ့ပြီးတော့ရှေ့ရတော့မယ်နောက်တည့်ဆိုရေးရတော့မယ်ဆိုတဲ့အချိန်လေးမှာအဲ့ဒီနေ့ညမှာမိုးကြီးရွာချလိုက်တာအစိရပတိမြေကြီးရဲ့ရေရှမ်းတယ်မိုးရေတွေကတိုက်စားတယ်အစိရပတိမြေဆိုတာတောင်ကျမြစ်ပဲဗမာလိုခေါ်ရင်တော့မူးမြစ်လို့ပြောမှာပေါ့မူးမြစ်ဆိုတာတောင်ကျရေတွေကနေလာတဲ့ အရှိန်ပြင်းတဲ့ရေစီးတန်တဲ့မြေမျိုးပဲတခါတခါမှရေပြည့်တယ်တခါတခါမှပြည့်ဘူးအာစိရဝတီဆိုအဲ့ဒီတည်းပဲအာစိရဝတီရေအကြာကြီးမရှိဘူးတဲ့မိုးရပြီဆိုရင်ရှည်တွေများလာတဲ့မူမြင့်သဘောမျိုးအဲကြောင့်ပတာပတာစာရီမိသားသူ့သားလေးတွေမျောသွားတာအဲ့ဒီမြစ်ပဲတောင်ချတောင်ချမြစ်ဆိုတော့လေဗမာပြည်မှာလည်း ဟိုမကွေးဘက်သွားတဲ့လမ်းမှာဒေါင်းသေးချောင်းဆိုတာရှိတယ်အဲ့ဒီပုပ်ပွားတောင်ဘက်ကတောင်ကြီးတွေညှို့နေလို့ရှိရင် ဖြတ်မကူးနဲ့တဲ့ဒေါင်းတောင်မလွတ်ဘူးလို့ဆိုပြီးတော့ပြောကြတယ်မိုးရတော့မယ်ဆိုရင်အဲ့ဒီဖြတ်ကူးဖို့မကြိုးစားနဲ့မျောသွားမယ်ထောင်းသေးချောင်းဆိုတာအဲ့တော့အဲ့ဒါမျိုးလို့ပေါ့တောင်ကြားချောင်းဝုန်းကနေဆိုရေတွေရောက်လာနိုင်တယ်အစိရဝတိမြေကအဲ့လိုအဲမြေထဲမှာရေတွေကြီးလာမိုးတွေလည်းရွာတယ်ဆိုတော့ မြစ်ရရှမ်းလာပြီမြစ်ကမ်းမှာရှိတဲ့သူ့ရဲ့လက်ခင်းဟာရှေးခဏဒီစဘာပင်နေအကုန်လုံးပါသွားမြစ်ထဲရှေးတိုက်စားပြီးအကုန်လုံးပါသွားညမိုးကြီးရွာတယ်မနေ့လက်ခင်းများဘာဖြစ်မလို့သွားကြည့်တော့တပင်မှမရှိတော့ကဲဘလောက်ဒုက္ခရောက်လိုက်မလဲစဉ်းစားကြည့်မျောလင်းချက်ကအချီးကြီးထားတာသူက စဘာရီရမယ်စဘာရီရရင်ဘာတွေလုံးမယ်ဆိုမျောလင်းချက်တွေနဲ့အဲစဘာကြီးကြီးကတပင်းမှမကြံ့အောင်ရည်ကြီးပဲကြံတော့တဲ့နေထာမျိုးဖြစ်သွားတဲ့အခါသူယူကျုံမရဖြစ်တာယူကျုံမရဖြစ်ပြီးတော့အိမ်မှာတငုံတို့နဲ့ဖြစ်နေတဲ့အချိန်မြတ်စွာဘုရားကဆွန့်ခံရင်သူ့အိမ်ကိုကြွသွားတာ လူဆိုတာဒုက္ခရောက်နေတဲ့အချိန်မှာအဘိဓကပြောရင်စိတ်သက်သာတယ်လေတော့ဘုရားကြွလာတဲ့လူဆိုတဲ့အခါကျတော့သူ့ကိုနှစ်သိမ့်စကားပြောဖို့အဘိဓကပြောဖို့ကြွလာတာပဲဆိုပြီးအားရှိသွားတယ်အားရှိသွားတယ်အဲ့ဒီမှာဒီတုတ်တန်လေးဖြစ်ပေါ်လာတာအဲ့ဒီဖြမနာလေသမားကြီးအခုလိုဒုက္ခရောက်တာဟိုမြတ်စွာဘုရားက သူ့ကိုစိတ်ခွန်အားတွေပေးဖို့ရအတွက်သဘာဝတရားနဲ့ဆက်ပြီးတော့ဟောတဲ့တရားပဲဖြစ်တယ်ပေါ့နော်အဲ့တော့ဂရိခေတ်မှာဆိုလို့ရှိရင်တော့ဒီလိုပျက်စီးဆုံးရှုံးမှုတွေနဲ့ကြုံတဲ့ပုံကိုယ်တွေဟာဒီတုတ်တန်ကိုနှလုံးသွင်းလိုက်လို့ရှိရင်အလားတူစိတ်ရဲ့ဖြစ်ရတခုတော့ဖြစ်မှာပေါ့နော်စိတ်အားတွေပြန်ရနိုင်တာပေါ့ဒါကြောင့်မို့လို့မြတ်စွာဘုရားဟောတဲ့တရားဆိုတာကိုယ့်ရဲ့စိတ်ခွန်အားတွေကိုပြန်ပြီးတော့တက် စိတ်ခွန်အားတက်တယ်ဆိုတာမူရစေဝါသုံးပြီးတော့စိတ်ခွန်အားလောက်တာမဟုတ်ဘူးအမှန်တရားကိုသိပြီးအမှန်တရားကိုဆင်ញင်သုံးသပ်ပြီးစိတ်ခွန်အားရတယ်ဆိုတော့သူကဆေးဆွဲမှလည်းမကြောက်ရအောင်မှန်ကန်တဲ့နီလန်းနဲ့အသိဉာဏ်နဲ့ဖြေပြောက်တာဆိုတော့အဲ့ဒါမှတန်ဖို့ရှိတယ်ပေါ့နော်အဲ့ဒါမှတန်ဖို့ရှိတယ်အဲ့ပုံတော်ကြီးဒုက္ခရောက်နေတဲ့ချိန်မှာမြတ်စွာဘုရားဘာပြောတော့ဆိုတော့ ဖះပြောတဲ့စကားလေးတွေကမတ်ဆရာကောင်းတယ်နာပြမနာဝိပ္ပန်နေဒေါမနတံအေပစ္စည်းဥစ္စာဆိုတာပြက်သွားရင်မင်းစိတ်ဓာတ်မကျနဲ့တောကမဖြစ်နဲ့စိတ်ရှင်းမှုမဖြစ်နဲ့ပြက်သွားရင် စိတ်ဆွင်းမှုမဖြစ်နဲ့တံပန်နေသဒေါမနတံနဂတပါပြည့်စုံလို့ရှိရင်လည်းမင်းဝန္တာအာယဘဝင်မျက်နှာမျိုးမဖြစ်စေနဲ့ ဘာကြောင့်လုံးလို့ဆိုလောကမှာလူချင်းတဲ့ပစ္စည်းဥစ္စာလူချင်းစရာပစ္စည်းဥစ္စာဥစ္စာမှန်သမျှဟာပြည့်စုံတဲ့အခါပြည့်စုံတယ်ရတဲ့အခါရတယ်ဆုံးရှုံးတဲ့အခါဆုံးရှုံးမယ်ဒီနှစ်ခုကမလွဲမသွေ ကြုံတွေ့ရမယ်ရမယ်ရပြီးရင်ပျက်စီးနိုင်တယ်အဲ့တော့ပစ္စည်းဥစ္စာဆိုတာ ဟိုပျက်စီးလဲပျက်စီးနိုင်တယ်ရလဲရနိုင်တယ်လိုချင်တာရရင်လူတွေကပြောကြတယ်လိုချင်တာမရဘူးသို့မဟုတ်ဆုံးရှုံးသွားတယ်ဆိုရင်စိတ်ဓာတ်ကျကြတယ်အဲ့ဒါမျိုးမဖြစ်သင့်ဘူးတဲ့ပစ္စည်းရဲ့သဘာဝကိုကရခြင်းတဲ့အခါရတယ်မရခြင်းတဲ့အခါမရဘူးရှိတဲ့အခါရှိမယ်မရှိတဲ့အခါမရှိဘူးလုံးလို့ဖြစ်တဲ့အခါဖြစ်တယ်လုံးလို့မဖြစ်တဲ့အခါမဖြစ်ဘူး ဒါသဘာဝတရားဖြစ်စဉ်းကျင်စဉ်းစားရမယ်လို့ဒီစကားလေးကစပြီးစိတ်ခွန်အားပေးပြီးတော့ဒီသုတ်တံကိုဟောတာပဲဖြစ်တယ်နော်အဲ့တော့ဒီသုတ်တံလေးကအတိပ္ပယ်ကတော့ရှင်းရှင်းလေးပါမြတ်စွာဘုရားဟောတာအဲ့ဒါလေးကိုဘုရားဟောတဲ့ပါဠိလေးနဲ့တော့လို့တကယ်ရှင်းလင်းတဲ့အတိပ္ပယ်လေးနဲ့မှတ်သားဖို့နံပါတ်1ကထာမြတ်စွာဘုရားဟောတာက ကာမံကာမယမာနတတတစေတံသမိစတိယမလူရှင်းရှင်းကလိုချင်စရာတွေကိုလိုချင်ဆန္ဒရှိနေတဲ့ပုဂ္ဂိုလ်တယောက်ခါတဲ့အဲ့ဒီလိုချင်စရာတွေကိုကိုလိုချင်တဲ့အတိုင်းရှားရှိလက်တတ်တယ်တဲ့အတ္တပိတိမနောဟောတိအဲ့လိုရလာလို့ရှင် လူသဘာဝသိဝမ်းသာတယ်ဝမ်းသာပီတိဖြစ်ကြတယ်လတ္တမေသောယဒိသတိကိုလီတာရကိုလိုချင်တာရပြီဆိုရင်လူတွေဟာပျော်ကြတယ်ဒါလူသဘာဝပဲကိုလိုချင်တာရတဲ့အခါပျော်တယ်အဲ့တော့ဒီလိုချင်တာရလို့ပျော်တာရှိသလိုနောက်ကတစ်ခုကပါပြောတော့ တတ္တစေကာမယာနတ္တသန္တရာဂတသန္တုနောအဲ့ဒီလိုလူချင်းဆန္ဒရှိနေတဲ့ပုဂ္ဂိုလ်မှာပဲတဲ့တေကာမပရိဟာယန္တိလူကျင်တာမရဘူးရတာတွေဆုံးရှုံးသွားတယ်ဟောလူကျင်တာမရတာတခုရတော့လဲရပြီတဲ့နောက်မှာ ဆုံးရှုံးသွားတယ်အဲ့ဒီလိုဆုံးရှုံးသွားလို့ရှိရင်တဲ့တန်လဝိတောဝရုပ္ပတိ ရှင်နဲ့မြားစုသလိုနာကျင်ခံစားရပြန်တယ်အဲ့တော့ဒါသဘာဝလေးကိုပြောပြတာ လူတိုင်းနဲ့သက်ဆိုင်တဲ့ဒါဘယ်လိုပဲဖြစ်ဖြစ်လိုချင်တာလေးရရင်ဝမ်းသာတယ်လိုချင်တာမရဘူးသို့မဟုတ်လက်လွတ်ဆုံးရှုံးသွားတယ်ဆိုလို့ရှိရင်ရှင်နဲ့မြားစုသလိုနာကျင်ခံစားရပြန်တယ်အဲ့တော့အတူချုပ်ကတော့လိုချင်တာရရင် ရလိုချင်တာရလို့ရှိရင်သောမနတဝမ်းသာတယ်လိုချင်တာရရင်ချမ်းသာတယ်လိုချင်တာမရဘူးဆိုရင်သောကဖြစ်တယ်လူရဲ့သဘာဝလိုချင်တာရရင်လောဘလိုချင်တာမရရင်ဒေါသဆုံးရှုံးသွားရင်တောကပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့မရှောင်လွှဲနိုင်တဲ့အနေအထားနှစ်ခုကြုံတွေ့နေရတယ်လူတိုင်းလူတိုင်းကခံစားမှုမှာပဲ ဆိုတော့ကိုယ့်ရဲ့တန်ဖိုးရှိတဲ့ပစ္စည်းတွေပျောက်သွားပြီဆိုရင်လေအိတ်မပျော်လောက်အောင်ဒုက္ခရောက်ကြတာပဲလေတန်ဖိုးရှိတဲ့ပစ္စည်းပျောက်သွားရင်ကိုလိုချင်တာမရလို့ရှင်လေစိတ်တော့ကဖြစ်ကြရတယ်လိုချင်တာရပြန်တော့လေလူတွေဟာလောဘတွေကထပ်ဖြစ်လာပြန်တယ်အဲ့တော့ရတာနဲ့မရတာအပေါ်မှာဘယ်ဟာမှဟိုတရားစရိမစင်စားနိုင်လို့ရှင် ရှားတာကိုအကြောင်းပြုပြီးတော့လဲလောဘပြန်ဖြစ်တယ်မရတာကိုအကြောင်းပြုတော့ဒေါသနဲ့သောကဖြစ်တယ်ဆိုအကောင်းကဖြစ်မှာဖြစ်မလားတာကာမဂုဏ်နဲ့ပတ်သက်ပြီးအကောင်းဖြစ်မလားဘူးအဲ့ဒါကိုမြတ်စွာဘုရားလူသဘာဝကိုဒါရှင်းပြလိုက်တာလူသဘာဝအဲ့ဒါလို့ဖြစ်တယ်တဲ့ပုံနာကြီးဖြစ်နေတာနဲ့တူတူပဲသူကသူကစဘာတွေအများကြီးရမယ်လို့မျှော်လင့်ထားတယ်နော် နှစ်တိုင်းရတဲ့အခါသူဝန္ဒပီတိဖြစ်တယ်အခုလို့မရတဲ့အခါရောက်သွားတဲ့အခါကျတော့သို့မဟုတ်ပျက်စီးသွားတဲ့အခါမရတာပဲအဲ့ဒီအခါကျတော့သူတောကဖြစ်သွားတယ်ရသော်ရာဆက်ဟောတယ်ယောကာမိပရိဝိစေတိတပ္ပတေဝပဒတိရောမွေတွေက ဖြစ်ရင်သူတို့ကိုကြိုက်တာမွေရဲ့မွေဟာလူအတွက်အန္တရာယ်ပေးနိုင်တာအမီးကမဟုတ်ဘူးခေါင်းပိုင်းကအများစုကိုပြောတာပေါ့နော်ခေါင်းပိုင်းကခေါင်းကိုကင်ထားလို့ရှိရင်မွေကကိုယ်မကိုက်နိုင်တော့ဘူးပေါ့လေခေါင်းဘက်ကခေါင်းဘက်ကိုရှောင်ရမှာ အဲ့ဒါကိုဥပမာယူပြီးတော့မြတ်စွာဘုရားယောကာမေပရိဝေစေတိတပ္ပတေဝပထာတိတော်တဲ့ဝေနီနာကဖြတ်သွားမယ်ဆိုရင်ခေါင်းကိုရှောင်အမိဘက်ကသွားခေါင်းကိုရှောင်ပြီးတော့အမိဘက်ကသွားသလိုလူချင်းစရာအာယုန်တွေကိုလူချင်းတဲ့တဏှာတော်ကိုရှောင်ရမယ်မရှောင်ရင်မွေကြိုက်ခါသလိုဒုက္ခရောက်လိမ့်မယ်ဒါပြောတာနော် သောတံဝိတ္တိကံလောကေသောမံဝိတ္တိကံလောကေတတောတမတိဝတ္တိအဲ့ဒီလိုလူချင်းစရာအာယုန်ဒီပေါ်မှာလူချင်းတဲ့တဏှာကိုရှောင်ရှားသလိုတတိနဲ့လောကမှာတွေ့တာမှုတွေကိုရှောင်ရှားမယ်ဆိုရင်မင်း ဒီဆင်းရဲဒုက္ခတွေကိုလွန်မြောက်နိုင်ပါတယ်တဲ့မရှောင်နိုင်လို့ဆင်းရဲတာဒါထွက်ပေါက်ပေးတာမြတ်စွာဘုရားတဘာဝကလိုချင်တာရရင်လောဘဖြစ်မယ်လိုချင်တာမရရင်ရှားပြီးသားတွေဆုံးရှုံးရင်ဒေါသနဲ့တောကဖြစ်မယ်အဲ့ဒီနှစ်ခုမဖြစ်ရအောင်လိုချင်တဲ့တဏှာကိုရှောင်လိုက်ပါ မွေရခေါင်းပိုင်းကရှောင်လဲလို့ရှိရင်မွေကြိုက်ခံရခြင်းအန္တရာယ်ကကင်းတယ်လို့တဏှာလောဘကိုရှောင်လိုက်ပါရှောင်လိုက်လို့ရှိရင်တတိထားပြီးတော့ရှောင်လိုက်လို့ရှိရင်အခုကြုံတွေ့ရမဲ့လောဘတွေတောကတွေမင်းကြော်လွှားနိုင်ပါတယ်တို့သူပြောတာအဲ့ဒါကိုကြော်တဲ့နည်းကိုပြောတယ်နောက်ဆက်ပြီးတော့ကာမလူချင်းစရာဆိုတာတွေနဲ့ပတ်သက်ပြီးတော့ လေသမားကြီးပြမနာကြီးနားလဲအောင်လို့မြတ်စွာဘုရားဆက်ပြီးတော့ပြောတာခိတံဝုထုံဟိရိညာဝါကဝတ္တံဒါသဘောရိတံထိယောဗန္တိပုထုကာမှုသောနရောအနုခိစ္စတိစရင်ချတွက်လိုက်လို့ရှင် လူတွေပိုင်ဆိုင်တာခိတလေကိုပိုင်ဆိုင်တယ်ဝုထုမြေကိုပိုင်ဆိုင်တယ်ဟိရိညာ ငွေကြေးဒဏတွေကိုပိုင်ဆိုင်တယ်ကဝေါသကျွဲတွေနွားတွေကိုပိုင်ဆိုင်တယ်ဓာတပောရိသကိုယ်အိမ်မှာအလုသမားတွေကိုနော်အိမ်မှာအတူနေတဲ့အလုသမားတွေရှေးခေတ်ကတော့ကြေးတွေကျွန်းတွေအဲ့ဒါတွေကိုပိုင်ဆိုင်တယ်ထိယောဗန္တုတဲ့အမျိုးသားတွေဥတီပြီးပြောတာဖြစ်သောကြောင့်အမျိုးသမီးတွေကိုပိုင်ဆိုင်တယ်သို့မဟုတ်အမျိုးသမီးကိုပြောမှဆိုရင်အမျိုးသားကိုပိုင်ဆိုင်တယ်ပေါ့ဒီလိုပဲပြောမှာပဲเนาะ နောက်ဗန္ဓုဆွေတွေမျိုးတွေရှိတယ်လှုပ်ဖို့ကံမဲ့တွေရှိတယ်ပုထုကံမေရှည်တွက်လို့မရနိုင်လောက်အောင်များလာတဲ့လူချင်းစရာပစ္စည်းတွေကိုပိုင်ဆိုင်တယ်တဲ့အဲ့ဒါတွေကိုလူတွေဟာ တွေ့တမဲမောနေကြတာအဲ့တော့ကိုယ်ကိုစဉ်းစားကြည့်မင်းဘာရှာတာတော့လူတွေကပြောကြလိမ့်မယ်ခဏိခေတ်စကားနဲ့ပြောရင် तू ဘာရှာနေတာတော့အလောက်ရှာ အလုရှာတယ်လို့ပြောကြတယ်အလုကဘာဖြစ်ဘာအတွက်တုံးဆိုပတ်ဆံရဖို့ပတ်ဆံရဘာလို့ဖို့တုံးဆိုသုံးဖို့ပဲအဲ့တော့တကယ်ရှာတာအလုရှာတာမဟုတ်ဘူးအလုရှိရင်ငွေရမယ်ငွေရရင်အသုံးဆောင်နေရမယ်အဲ့တော့ရှာတာဘာရှာတာတုံးလို့နောက်ဆုံးအချက်ကိုပြောလိုက်လို့ရှိရင်ဒီပစ္စည်းတွေရှာနေတာပဲတို့ချင်းစရာတွေရှာတာပဲလေအဲ့ဒါလို့ ရှာပြီးတော့တွေ့တာမမောနေမယ်ဆိုရင်တဲ့မရှာရဘူးလို့ပြောတာမဟုတ်ဘူးတော့ဒါသဘောပေါက်ဖို့ရလူဆိုရဘဝမှာသာဝနေရတော့ရှာမှာပဲအဲ့ဒါဒီဘောမှာအနုခိစတိတဲ့မမောထားတယ်မမမောမောကြီးဖြစ်နေတယ်ဆိုရင်အပလနံပလိယန္တိတဲ့အဲ့ဒီမမောမှုတွေကကိုယ်လွှမ်းမိုးလိုက်မယ် တွေ့တာမှုတွေမမောမှုတွေလောဘတွေကကိုယ်ပြန်နှိမ့်ဆက်လိုက်မယ်သူကကိုယ်ကိုနိုင်ချင်းလိုက်မယ်ဟုတ်တာပေါ့လောဘပစ္စည်းချမ်းသာလိုက်ချမ်းသာမှုကကိုယ်ကိုနိုင်ကျင့်တာပဲလေလူတွေကမသိလို့လားနော်ချမ်းသာရင်ချမ်းသာတဲ့ပစ္စည်းရက်လို့မှမရတာပစ္စည်းကချမ်းသာလို့ရှိရင် ပို့ပို့ချမ်းသာအောင်လုပ်တာကြည့်လေကဘာမှာတထေးဆိုတဲ့လူတွေဟာ စားလို့ယုံနဲ့ရတာမှမဟုတ်တာသူတို့ရက်လို့မရဘူးအဲ့ဒါဘယ်သူကနေကိုယ်နိုင်ကျင့်တာတော့ဆိုလူချင်းတဲ့ဟာကကိုယ်နိုင်ကျင့်လားရလေလိုလေဥတစေဆိုဗမာစကားအဲ့ဒါပြောတာရလေလိုလေပဲကိုယ်နိုင်ကျင့်ခံလာရပြီတဲ့မတ္တန်ဒေနံပြိသက်အဲ့ဒါလို့လောဘကအနိုင်ကျင့်ခံရလို့ရှိရင်အန္တရာယ်တွေလည်းကြုံလာလိမ့်မယ် ဟုတ်တယ်အန္တရာယ်လည်းရင်ဆိုင်ရတယ်လေအနိုင်ကျင့်လာတဲ့အခါကျတော့အာဒီနိုင်ငံနဲ့မကတော့ဟိုနိုင်ငံဒိမ်းမြန်နဲ့သွားမယ်သင်္ဘောနဲ့သွားမယ်ပစ္စည်းတွေသင်္ဘောနဲ့တင်မယ်ဒိမ်းမြန်နဲ့သယ်မယ်ဆိုတော့အန္တရာယ်မျိုးစုံကြုံပြီလေသင်္ဘောပြက်တာနဲ့လည်းကြုံနိုင်တယ်ဒိမ်းမြန်ပြက်ကြတာလည်းကြုံနိုင်တယ်ဟိုဒီဒီသွားတယ်ဆိုလို့ရှိရင်လည်းကနေ့ခေတ်မှာသူအန္တရာယ်သိအန္တရာယ်ဖြစ်မဲ့အရာတွေအများကြီးကြုံပြီပေါ့ ဒါတွေမကဘူးရှင်တွေကလည်းမရရအောင်ကြိုးစားတဲ့အခါမှာမဟုတ်တဲ့နီလန်းတွေလည်းသုံးလာတယ်ပေါ့ဒုစရိုက်တွေနဲ့လည်းသုံးပြုလာတယ်ကိုချမ်းသာဖို့အတွက်အဲ့အနိုင်ကျင့်လာတယ်နှိမ့်ဆက်လာတယ်ဒုစရိုက်တရားတွေကလည်းယင်းနဲ့လွှမ်းမိုးလာတယ်ပြင်ပယန်ယန်တွေကလည်းကိုလွှမ်းမိုးလာတယ်အတွင်းယန်ကလည်းကိုလွှမ်းမိုးလာတယ်အဲ့ဒါကိုမြတ်စွာဘုရားမထတေနံပြိတ္တရာ ရှန်သူတွေဟာကိုယ့်ကိုနှိပ်ကွက်လာပြီတဲ့ဒါပေမဲ့လူတွေကတော့ရန်သူလို့မသိဘူးပေါ့နော်ပစ္စည်းချမ်းသာလေးလေးကိုဖိနှိပ်လာလေးလေးတချို့ဆိုမလုံးမဖြစ်ဘူးဖြစ်လာစိတ်ပူပင်သောကတွေရောက်တရောင်းစားခွဲပြောက်တာကတိတ်ကိစ္စမရှိဘူးအိတ်မပြောတော့မဖြစ်ဘူးသူဒီခွဲခွဲမပြောက်ခွဲပြောက်လာကိစ္စမရှိဘူးတတိတယောက်တစ်ခုပြောက်ရင်တော့စိတ်ရှင်းရမှာပဲသိကြတယ် အဲ့တော့ဒီကိလေသာတွေကကိုယ်နှိမ့်ဆက်လာမယ်တဲ့အဲ့ဒီနှိမ့်ဆက်လာတဲ့အခါဘာဖြစ်တုံတတောနံဒုက္ခမတွေ့တည်ဆင်းရဲဒုက္ခတွေဟာအရှူရှူကိုကိုကိုဘဝတွေဒီရောက်လာလိမ့်မယ်တော်ပလန်တွေအများကြီးရောက်လာတယ်ပြဿနာတွေအများကြီးတက်လာတယ်အိမ်တွေးရေးပြဿနာမိသားစု ပြဿနာအကုန်တက်လာအကုန်တက်လာကုန်တက်လာတာဘာနဲ့ဥပမာတူတော့ဆိုနာဝံ ပိဏမိဝရကံ င်မောတို့လှေတို့ပေါက်ပြီဆိုရင် ရေကဝင်လာတယ်လူမလည်းပဲတောကရောက်လာပြီဆိုရင် ပြဿနာတွေအများကြီးဝင်လာပြီမပြေးလဲတာတွေမိသားစုရန်ဖြစ်တာတို့မကြေမလဲဖြစ်ကြတာတို့အကုန်လုံးပြဿနာတွေဝင်လာမယ်လှေပေါက်လှေပေါက်တဲ့လှေကိုရေတွေဝင်သလိုပဲတဲ့အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍမှာဒါတွေဝင်ရောက်လာလိမ့်မယ်တဲ့အဲ့တော့မြတ်စွာဘုရားက လောကကြီးမှာဖြစ်ပျက်နိုင်တဲ့သဘာဝတရားတွေကိုဟောပြီးတော့တွေ့တာမှုတဏရဲ့ဒုက္ခပေးဖို့နေကိုအခုလိုအချင်းချင်းဟောပြီးတတ္တမသန္တုတရတတော်တဲ့ဒါကြောင့်မင်းဟာလူသားတယောက်အနေနဲ့အမြဲတမ်းတတိထားကြည့်ပါတဲ့စဉ်းစားပါတတိထားပါတတိထားပြီးတော့ကာမာနိပရိဝိစေယ လိုချင်စရာအာယုန်ဒီပေါ်မှာလိုချင်နေတဲ့တဏှာကိုမင်းထိန်းချုပ်ပါရှောင်ပါမထိန်းချုပ်ရင်မင်းဒုက္ခဖြစ်လိမ့်မယ်နော်မထိန်းချုပ်ရင်ဒုက္ခအနည်းဆုံးဖြစ်ပါပဲလိုချင်မှုကြောင့်ဒုက္ခတွေရောက်မယ်တတ္တမဇန္တုတရတတောအမြဲတမ်းတတိရှိပြီးကာမဏိပရိဝေစရေကိလေသာကာမတွေကို လိုချင်လိုချင်တဲ့အရာတွေကိုလိုချင်စရာအရာတွေပေါ်မှာလိုချင်နေတဲ့တဏှာကိုရှောင်နိုင်အောင်ကြိုးစားပါထိန်းချုပ်နိုင်အောင်ကြိုးစားပါလို့ပြောတာလွတ်မထားနဲ့သူ့ကိုထိန်းတေပဟာယတရိဩဃန်အဲ့ဒါကိုထိန်းချုပ်ပြီးတော့အခက်ခဲကိုကြောလွှားဖို့ကြိုးစားလောကမှာအခက်ခဲတွေမထိန်းချုပ်နိုင်လို့ရှင်အခက်ခဲတွေအများကြီးတချို့ကျတော့ဒီချမ်းသာတဲ့လူတွေဟာ ပြဿနာတွေမဖြေရှင်းနိုင်တော့ကိုယ့်ကိုတတ်သိသွားတဲ့တတိတွေအများကြီးပဲရှိတယ်နော်ပြဿနာတွေမဖြေရှင်းနိုင်တော့ပြဿနာတွေအဲ့ပြဿနာဖြစ်လာပြီဆိုကြတဲ့ဒါဖြတ်ကျော်ရမယ့်အရာကိုခေါ်တယ်အဲ့ဒါကိုဩဃလို့ပြောတာဩဃဆိုတာဒီလိုင်းကြီးတွေရှေးလိုင်းကြီးတွေကိုအမှန်တန်ရည်စည်းတန်တဲ့နေရာကိုဟိုဘက်ကန်းရောက်ဖို့ဖြတ်ကျော်ဖို့ဆိုတာအမှန်တန်မှခဲနေတယ်အဲ့တော့ကာမဂုဏ်အာယုဆိုတာလည်းပဲ ဒါကြီးကိုဖြတ်ကျော်ဖို့ဆိုတာလွန်ခက်လို့ဩဃလို့သုံးတာမကျော်နိုင်မြုပ်ပြမှာ तू ကမကျော်နိုင်လို့ရှိရင်စုံစုံမြုပ်သွားအောင် မျောသွားအောင် တိုက်မျောလိုက်မယ်မျောသွားမယ်မြုပ်သွားမယ်ဘဝမှာလည်းအဲ့လိုပဲမျောသွားမယ်မြုပ်သွားမယ်ဒါလေးမကျော်လွှားနိုင်လို့ရှိရင်အဲ့တော့ကာမဆိုလူကျင်တဲ့ဆန္ဒတွေကိုတဏှာတွေကိုဖယ်ရှားပြီးတော့အခက်ခဲကို ဖြတ်ကျော်နိုင်မှုကြိုးစားပါတဲ့ရှီအဲပေါက်သွားတဲ့ရှည်ရိုးနေတဲ့လှေကိုဖာပြီးတဲ့အခါအဲ့ဒီလှေကိုသုံးချပြီးတော့တစ်ဖက်ကရောက်အောင်ကူးသလိုတဲ့မင်းရဲ့ခန္ဓာကိုယ်ကြီးကလည်းတဏှာဆိုတဲ့ဒီလူရဲ့ဘဝခန္ဓာကြီးကလည်းတဏှာဆိုတဲ့ယူပေါက်တွေကိုပိတ်ပြီးတဲ့အခါမှာဟိုဘက်ကရောက်အောင် သွားပါလို့ နောက်ဆုံးမှနိဗ္ဗာန်ကိုရည်ညွှန်းပြီးတော့မြတ်စွာဘုရားကိုတစ်ဖက်ကန်းကို ရောက်အောင်သွားဖို့တစ်ဖက်ကန်းဆိုတာဒီဘက်ကန်းကခန္ဓာရှိတယ်ဟိုဘက်ကန်းကျတော့ခန္ဓာမရှိတော့တာနော်ဒီဘက်ကန်းမှာပြဿနာရှိတယ်ဟိုဘက်ကန်းကပြဿနာမရှိဘူးမြင့်တဲ့ဥပမာပေးပြီးတော့ဟိုဘက်ကန်းဆိုတဲ့နိဗ္ဗာန်ကိုရောက်ထီအောင်သွားပါလို့ဟောဒီ6ကထာနဲ့ဒီကာမတုတ်တံကိုဟောလိုက်တယ်။ပုံနာကြီးအိမ်ပြီးတော့စိတ်ဆင်းရဲနေတဲ့အိမ်သွားပြီးတော့ တရားကိုရှင်းပြတဲ့အခါစူးစိုက်နာရင်ကနေပြီးပြမနာလေသမားကြီးကရောလေသမားကြီးရဲ့ဇနီးရောသူတို့နှစ်ယောက်စလုံးဟာအတိတရားရသွားကြတယ်ဘုရားဘာသာဆင်းနဲ့ပြောရင်သောတပန်ဖြစ်သွားတယ်သောတပန်ဖြစ်သွားတယ်ဆိုတာဘဝနဲ့ဆက်ပြီးအမှန်တရားနဲ့ဆက်ပြီးတော့တန်တရားကင်းသွားတယ်မာရွင်နဲ့အမြင့်တွေကျော်လွှားနိုင်တယ်ပေါ့တဘာဝကိုသိမြင်သွားတယ် ဒိဋ္ဌိနဲ့ဝိသိကိစ္စကင်းတယ်လို့ခေါ်တာပေါ့မာရွေးနဲ့အမြင်နဲ့တန်တရားကင်းစင်သွားတဲ့အနေအထားမျိုးရောက်ရှိသွားတယ်တဲ့အဲ့ဒါကာမတုတ်တန်ရဲ့ဒီရသော်ဗျာဟောခြင်းရဲ့အကြောင်းတရားနဲ့ဟောလိုက်သည့်အတွက်ကြောင့်ပထမဦးဆုံးတရားနာရတဲ့ဖြစ်မနာလေသမားကြီးစနီးမောင်နှံဟာတောတပံဖြစ်သူရောက်ရှိသွားတယ် ဒါကြောင့်ဒီသုတ်တန်ကိုကြည့်လိုက်မယ်ဆိုလို့ရှိရင် လူတိုင်းလူတိုင်းဟာလူချင်းစရာတွေရှိတယ်လူချင်းစရာဆိုတဲ့ပစ္စည်းဝတ္ထုတွေရှိကြတယ်လူချင်းစရာပစ္စည်းဝတ္ထုအရေးအတွက်အတိုင်းအဆမရှိတဲ့လူချင်းစရာဝတ္ထုတွေပေါ်မှာလူချင်းမှုဆိုတဲ့တဏှာတွေရှိနေကြတယ်လူချင်းမှုတဏှာကြောင့်လူချင်းစရာတွေကိုရတယ်ဆိုရင်ဝမ်းသာအာရဖြစ်ကြပြီ မရဘူးသို့မဟုတ်ဆုံးရှုံးတယ်ဆိုရင် စိတ်တော့ကရောက်ကြပြန်တယ်အဲ့ဒါကြောင့်မလို့တဏှာဆိုတာကိုဖယ်ရှားဖို့ကြိုးစားရမယ်လူချင်းတဲ့စိတ်ဟာမွေးရဲ့ဥခေါင်းလိုပဲဒီအန္တရာယ်ရှိတယ်သူ့ကိုရှောင်မှဖြစ်မယ်လေပေါက်သွားလို့ရှိရင်ဒုက္ခတွေဟာရေတွေဝင်တယ်လို့ပဲ လိုချင်တဲ့စိတ်နဲ့လူတွေရဲ့တဏ္ဍမှာလိုချင်တဲ့တဏ္ဍဆိုတာရှိလို့ရှိရင်တော့ဒုက္ခတွေကအရှုရှုဝင်ရောက်မှာဖြစ်လို့လိုချင်တဲ့တဏ္ဍကိုရှော့ချရမယ်ရှော့ချရမယ်ဆိုတော့မရှာရဘူးလို့ပြောတာလည်းမဟုတ်ဘူးနော်သောတပန်ပုဂ္ဂိုလ်တွေလည်းထိုင်တဲ့နောက်စာဝဏီရေးအတွက်လှုပ်လှုပ်ရတယ်ဘယ်သူပဲဖြစ်ဖြစ်စာဝဏီရေးအတွက်အလှုပ်လှုပ်ရတယ်သို့တော့ ရထားတဲ့ပစ္စည်းပေါ်မှာတွေ့တာခြင်းမဲမောခြင်းမရှိသည့်အတွက်ကြောင့်ရှားလာရင်လဲရှားလာတယ်ဆိုတဲ့အနေထားပဲရှိတယ်ဆုံးရှုံးသွားရင်လည်းပဲတောကမဖြစ်တော့ဘူးယော့သွားတယ်နော်ရှားရင်လဲအလွန်အကျွံကြီးဘဝင်မမြင့်မသွားဘူးဆုံးရှုံးသွားရင်လဲစိတ်ဓာတ်မကြဘူးသူတို့ဆိုလိုတယ်ပေါ့နော်အဲ့ဒီလိုတည်ငြိမ်တဲ့အနေထားမျိုးတစ်ခု ရောက်အောင် ကြိုးစားရမှာဒီတုတ်တန်ကမရှာရဘူးလို့ဟောတာမဟုတ်ဘူးမြတ်စွာဘုရားလျှော့ချဖို့နောက်ဆုံးမှဖယ်ရှားဖို့လူဘဝယတ္တိဘုကြတော့ကိုပစ္စည်းဥစ္စာဆိုတာရှိရမှာပေါ့ထိုက်တဲ့တော့ရှားမှာပဲရှားပြီးတော့တွေ့တာလားမလုပ်ဖဲနဲ့သူ့အတုံးကိုမိမိတို့အတုံးချတဲ့အနေထားမျိုးနဲ့ရလာတဲ့ဟာကိုမမောတွေ့တာပြီးမထားပဲနဲ့ စားရမယ့်ဟာစားပေးရမယ့်ဟာပေးလှူရမယ့်ဟာလှူပြီးတော့အဲ့ဒါလို့ဘဝခရီးကိုဖြတ်တန်းဖို့ရသော်ဘုရားဟောကြားဆုံးမခြင်းပဲဖြစ်တယ်တရားချက်ခင်သူတော်စင်ပြိဋ္ဌအပေါင်းတို့မြတ်ဗုဒ္ဓဤကာမတုတ်တံကိုဒုက္ခနဲ့တဏှာဒီကောင်းစဉ်နဲ့ဟောကြားတဲ့တဏှာကိုမှတ်သားနိုင်ရကြပြီးဘဝမှာကြုံတွေ့ရတဲ့ဒုက္ခတွေဟာ လူကျင်မှုတဏှာကြောင့်ဖြစ်တယ်ဆိုတာကိုကိုစီကိုစီစဉ်းစားတွေးခေါ်ပြီးမြတ်ဖရာရဲ့အဆုံးအမကိုလိုက်နာကျင့်သုံးနိုင်ကြပါစေကုန်သတည်း